ယရနာသုံးပါးသိကနေတဲ့ပုဂ္ဂိုလ်မျိုးသားဆိုရင်ဥပါဒကမျိုးသမီးတဲ့ဥပါဒိကာမအဲဒီဥပါဒကဥပါဒိကာမသရာတရားနဲ့ပြည့်စုံတယ်ဆိုတာဟာဘယ်လိုလဲလို့မာနမင်းကမေးတယ်များဆိုတာဒီကသရာတရားနဲ့ပြည့်စုံပုံကိုဟောထားပါတယ်

ကြောက်ကြောင်းဖြစ်သောအရဟတမညာသဗ္ဗညတညာကိုသတ္တတိယုံကြည်၏မြတ်စွာဘုရားရဲ့ဘောဓိညာအရဟတမညာသဗ္ဗညတညာကိုယုံကြည်တယ်တဲ့ယုံကြည်ဘုံကပဲလို့တော့ဆိုတော့ဣတိပိသောဘဂဝါသတိဖြင့်အများရနေတဲ့အတိုင်းပါပဲဘောဘဂဝါတို့မြတ်စွာဘုရားသည်ဣတိပိဤတော်အကြောင်းကြောင့်လည်းဣတိပိဤတို့ ကိလေသာကင်းခြင်းပူဇော်သူဝခံနေခြင်းဟူသောအကြောင်းကြောင့်လည်းအရဟံအရဟံမိတော်မူပါပေ၏ဒီပြီဤသို့မင်္ဂစွာကိုယ်တိုင်ပြီးတော်မူသောအကြောင်းကြောင့်လည်းသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓမိတော်မူပါပေ၏ဒီပြီဤသို့ပူဇော်တော် nyaa libidi ihe ụlọ jọ joya edeiro ari i zari ụnk ayobjiwibụọra အရဟံသမ္မာသမ္ဗုဒ္ဓဝိသုဒ္ဓရမသမ္မာနောသုံးခုပါရပြီးသွားတယ်လေသူရတော်ပြောသူကတော်သူကတကိုနဲ့သူကတဆိုသူနဲ့ကတနဲ့နှစ်ပုဒ်ရှိသူကကောင်းတယ်တင့်တယ်တဲ့လေရွယ်ကြီးတယ်ကတကသွားတယ်ရောက်တယ်ဖြစ်တယ်လေရွယ်ကြီးသူကောင်းသောနိဗ္ဗာန်တို့ကတသွားတော်မူသောမြတ်စွာဘုရားဒီနဲ့လည်းပဲသူကဘုရားအမွင့် သုဘတကောင်းသောနိဗ္ဗာန်သို့ကြွသာတော်မူသည်ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေပုထုဇဉ်ပုဂ္ဂိုလ်တွေဆိုတော့ရှိရင်ဒီလိုရှိတဲ့ပုဂ္ဂိုလ်တွေတော့လူဘဝနာဘဝကောင်းရတဲ့ဘဝတွေရောက်တာပါပဲကုသိုလ်ကမရှိတဲ့ပုဂ္ဂိုလ်အကုသိုလ် အကုသိုလ်ကအကျိုးပေးတဲ့ပုဂ္ဂိုလ်တွေကြသေးလို့ရှိရင်ပယ်လေးပါးဘာမကောင်းတဲ့ပယ်လေးပါးသွားတာပဲဒုက္ခတပုဂ္ဂိုလ်တွေဖြစ်နေတယ်ဒုက္ခတဒါဒုက္ခီပုံတွေခေါ်တာပဲအကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကြောက်တဲ့ပုဂ္ဂိုလ်အဲဒီသွားတာအကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဒုက္ခတမကောင်းရသွားတဲ့ပုဂ္ဂိုလ်တွေဒီဝါနာဘဝတွေသူဂတိခေါ်တယ် ကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်ဒါအကျိုးပေးတဲ့အခါမှာသူ့သူ့ဘက်ကကောင်းသောလူဝါနာဘောကိုသွားပြီတဲ့ဒါပဲမဲ့လို့လူဝါနာဘဝရောက်လည်းပဲဇာတိတို့မရဏတို့ဆိုသိကြတာပဲလူလောကပင်စရာလည်းရှိတာပဲဗျာတိလည်းရှိတာဇာတိကြမရဏဆင်းရဲတွေရှိတာသောကပရိဝေဒုက္ခဒေါမနကဥပါယကဆိုရတဲ့ထိုက်ကြရတဲ့ဥစ္စာဒီဆင်းရဲတွေကလည်းရှိနေတော့ လူကြီးရလည်းကောင်းတာပဲတော့မဟုတ်ဘူးနာကြီးရလည်းကောင်းတာပဲတော့မဟုတ်ဘူးဇမာကြီးရလည်းကောင်းတာပဲတော့မဟုတ်ဘူးကောင်းတာကတော့နိဗ္ဗာန်သာလည်းကောင်းပြီဆင်းရဲတာသိငြိမ်းရဲ့နိဗ္ဗာန်ရောက်တော့လို့ရှိရင်တော့အိုရမနာရမသေးရကိုဆင်းရဲသိဆင်းရဲမရှိအလုံးစုံသောဆင်းရဲကိုငြိမ်းပြီဒါလည်းငြိမ်း ကောင်းဆုံးပါပဲအဲဒီကောင်းဆုံးဖြစ်တဲ့နိဗ္ဗာန်ကိုကြွသွားတော်မူတဲ့မြတ်စွာဘုရားသူကတော့သာသနာဝဆင်းရဲကနေပြီးကောင်းမြတ်တဲ့နိဗ္ဗာန်လို့ကြွသွားတော်မူတဲ့မြတ်စွာဘုရားမကောင်းတဲ့သံဃာဝဆင်းရဲကနေပြီးကောင်းမြတ်တဲ့နိဗ္ဗာန်ကိုကြွသွားတော်မူတဲ့မြတ်စွာဘုရားဤဒီဤဤတို့ မကောင်းဆိုးရတော့သန္တရာဝဆင်းရဲပေါင်းမှာကောင်းမြတ်သောနိဗ္ဗာန်သို့ကြွတော်တော်မူသောအကြောင်းကြောင့်လည်းသူပဲတော့သူရမိတော်မူပါလေသူပဲတော့ကောင်းသောနိဗ္ဗာန်သို့ကြွတော်တော်မူသောသေတော်မြတ်စွာဘုရားမသာရကျေးဇူးတော်ပါတယ်သူကံသူကံသူကံသူကံ ။သမဂရာကိုဆိုတော်မူရသောသူအတန်ကောင်းသောနိဗ္ဗာန်မကြွတော်တော်မူရသောမြတ်စွာဘုရားဒီကတော်နပုတ်ကောင်းသောနိဗ္ဗာန်ကြွတော်တော်မူသောမြတ်စွာဘုရားကောင်းဆုံးဒီကောင်းသောနိဗ္ဗာန်ကြွတော်ရဲ့အကြီးကြီးမြတ်စွာဘုရားကမဟုတ်ရဟန္တာဖြစ်ရင်လည်းကောင်းသောနိဗ္ဗာန်ရောက်တော်တာပါပဲအဲအနာဂတ်တရားသောတာပန်တွေကလည်းပဲ ဖြည်းဖြည်းနေချင်းကျက်ပြီးတော့အရာဓမေကိုရောက်သူတို့လည်းကောင်းသောနိဗ္ဗာန်သွားရတာအဲဒီကောင်းသောနိဗ္ဗာန်သွားဖို့ရတယ်ကိုအားထုတ်နေရတယ်ဒီလိုပုံမှုပြုရန်ပြုတဲ့ငဝနိဗ္ဗာန်ရပါလို့သူတောင်းရဒါနဲ့တော့သူတောင်းရုံနဲ့လည်းမပြီးသေးဘူးဒါနဲ့လို့ရှိရင်တော့အခုချက်ချင်းနိဗ္ဗာန်ကိုမျက်မှောက်ပြုနေအောင်နိဗ္ဗာန်တွေ့ရအောင်တရားအားထုတ်ရအဲဒီလိုအားထုတ်တော့နိဗ္ဗာန်မျက်မှောက်ပြုတွေ့သွားလို့ရှိရင် သောတာပန်လို့ရှိသွားရင်ကိုသိကြပါပြီနိဗ္ဗာန်ရောက်တော့မှာအရဟတမေအရဟတကိုရောက်လို့ရှိရင်တော့ဒီသုပ္ပံဖြစ်တဲ့ယုံနာခန္ဓာတွေသူငြိမ့်သွားတဲ့အခါမှာနိဗ္ဗာန်ကိုရောက်တော့တာပဲတဲ့။ဒါကလည်းငြိမ့်နေနေပါရောအဲဒီမှာသုတ္တတာမြတ်စွာဘုရား ကောင်းသောနိဗ္ဗာန်ကျော်သွားတယ်လို့လည်းမြတ်စွာဘုရားရဲ့ဒီသာဝကတွေလည်းကောင်းသောနိဗ္ဗာန်ရောက်ကြတာပါပဲကောင်းသောနိဗ္ဗာန်ရောက်အောင်မအားထုတ်နေကြသူကကျော်ကျင်းဖတ်သိငြိမ်းသောအာရှိကောင်းသောနိဗ္ဗာန်သို့ကျော်သွားတော်မူသောမြတ်စွာဘုရား ဒီလိုကြကောင်းပါကိုယ်လည်းရောက်ပါဒီလိုရောက်ပါတော့ကိုရသူကတော်သူကတော်ဒုညခာသိငင်းသောအာဖြင့်ဒုညခာသိငင်းသောအာဖြင့်ကောင်းသောနိဗ္ဗာန်သို့ကောင်းသောနိဗ္ဗာန်သို့သွားသွားတော်မူပေသောသွားတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားသူကတော်သူကတော်ဒုညခာသိငင်းသောအာဖြင့်ဒုညခာသိငင်းသောအာဖြင့် င်းသောနိဗ္ဗာန်ကိုကောင်းသောနိဗ္ဗာန်ကိုကျွာသွားတော်မူ၏သောသာသာတိသောမြတ်စွာဘုရားမြတ်စွာဘုရားသုဘတော်သုဘတော်မြတ်ခတိငိမ့်သောအခြင်းမြတ်ခတိငိမ့်သောအခြင်းကောင်းသောနိဗ္ဗာန်ကိုကောင်းသောနိဗ္ဗာန်ကိုကျွာသွားတော်မူ၏သောသာသာတိသောမြတ်စွာဘုရားမြတ်စွာဘုရားနောက်တစ်ခါသုဘတော်ကတော့ဥက္ကဋ္ဌကနေပြီးသုက္ကဋ္ဌပြလာတယ် ကိုပြောခဲ့သည်။ကောင်းသောစကားကိုမင်းရပြောဆိုတော်မူတာသောကြောင့်လည်းသုက္ကဋမြည်တော်မူသည်။သောဘဂဝါသို့မြတ်စွာဘုရားသည်ဤသည်ဤတို့ကောင်းသောစကားကိုသာလင်မင်းနဲ့ပြောဆိုတော်မူတာသောကြောင့်ကြောင့်လည်းသူကတော်သူကတမီတော်မူပါလေသူကတော်ကောင်းသောစကားကိုမင်းနဲ့ပြောဆိုတော်မူတာပြီးတော့မြတ်စွာဘုရား ပုံမှန်လည်းကြီးညိုကြကောင်းပါလေညသာရိယာကြီးညိုပြီးတော့မိမိတို့လည်းအတူလိုက်ပြီးတော့ကျင့်ကြံနာကောင်းပါလေသူတို့ကောင်းလို့စကားပြောသည်ဘုရားတွေ့တိအားတွေ့တိပါလေတွေ့တိပါစကားပြောအောင်မျိုးရှိတယ်ဒီညာနဲ့ဒီညာနဲ့လည်းဒီလိုပြီးလို့ရပါတယ်စကားပြောအောင်မျိုးမဟုတ်မမှန်ဘူးငါတစ်ချက် yo me figure ဘာကြောင့်ပါအစ်တိုင်းဖြစ်တဲ့တရားတွေသူတော်ဘာကနားထောင်တဲ့ပုဂ္ဂိုလ်တွေကကြိုက်တယ်မကြိုက်ဘူးတဲ့ဆိုတာမျိုးကြီးအဲမမကျိုးမရှိညာမကြိုက်မမကျိုးမရှိမကြိုက်ဆိုတာမမကျိုးမရှိညာကြိုက်တယ်ကြိုက်တယ်ဆိုတာဆိုတာမျိုးအခုတရားထုတ်နေတာပဲ ဒါကမှန်မယ်တော့ကျိုးလည်းမရှိဘူးများကကြက်နေတယ်ဘုံတဲ့စကားမျိုးလို့ဘုံတဲ့စကားတွေဆိုတာဘုရားကြီးပြောတာများတာဘုရားလည်းဖြစ်နေပြောဘုရားလည်းနည်းနည်းပါးပါးတော့ရှိမဟုတ်တာလေးနဲ့ပဲတူတူအကြီးကိုပြောင်းသာမန်သုံးွယ်ကိုကျင်းဆုံးလာတာပါဘုရားပြောဆိုနေကြဘုရားလားသုံးတဲ့ခါကာလမှာ ကာမဒုက္ခနိကံရောပါဘုရားသဘာသဘာလုံးမှာသဘာတွေနိုင်ငံတွေအဲဒီတော့ပြောနေတယ်ဒီရတယ်ပါလားသမာဓိရဲ့ပါလားအဲသမာဓိပြီးတော့ရှင်ရဲ့ရှင်မိတဲ့အာယုကိုကိုယ်ကိုသူများသူပြီးရတယ်ပြီးရမယ်တို့အားပြောကြဝါရဇနဲ့ဝါရဇနဲ့ဆိုပြီးပြောနေတယ်ဘုလုံးပါတယ်ဘုံပဲရှင်ရတယ်မဟုတ်တယ်ပြောနေတယ် ကောင်းတယ်ဘိန်းနဲ့မှတ်တယ်မှတ်တယ်ဘိန်းဒီပါတရားအချင်းဝေးတယ်ဆန့်တယ်မှတ်တယ်အကျိုးမရှိတယ်ဆိုတာအကျိုးလည်းမရှိဘူးဆိုတော့တော်တော်ကြီးရွယ်ချက်နဲ့လောဘအကျိုးတော့ရှိတယ်နော်။ဘာမယာကျိုးမှာလည်းအနာကိုနင်းလာတဲ့မကောင်းကျိုးတွေရအောင်ကျိုးမရှိတယ်ဆိုတာပဲ။မမကျိုးမရှိဒီနာကကြိုက်တယ်တဲ့နားတော်မဲ့ပုဂ္ဂိုလ်တွေကအဲဒီလိုကိုယ်နဲ့စကားနဲ့ကြိုက်ကြတယ်။ဘောမဟုတ်ရင်တော့မကျင့်တာဘူး။ဒီကကြားကြည့်ကြ။ အဲ့ဒါမမှန်ကျိုးမရှိအများကြိုက်တဲ့စကားမမှန်ကျိုးမရှိမနိုင်နဲ့သူများမကြိုက်တဲ့စကားမမှန်ကျိုးမရှိသူများကြိုက်တဲ့စကားဘာလဲမမှန်ကျိုးလည်းမရှိသူများလည်းမကြိုက်ဘူးအဲ့ဒါစကားတော့ရှိမှတ်တည်နေတာပါဆက်ပြီးအဲဒီစကားမျိုးမြတ်စွာဘုရားကပြော မမှန်တာနဲ့မပြောဘူးမမှန်မှန်မရဘူးမမှန်တာနဲ့ကိုမပြောဘူးမမှန်လည်းမမှန်ဘူးကြိုးလည်းမရှိဘူးဆိုတော့ပြောတော့ဒီညာကြိုက်ကြမကြိုက်ကြဆိုတာမာလို့ရတာမရှိဘူးမာကြီးကြိုးမရှိဘူးညာကကြိုက်ပြီးညာကမကြိုက်ဘူးတဲ့ဒီမှာလည်းမျိုးရှိတာမာနောမာနာပဲကျိုးမရှိဘူး သစ္စာပုဂ္ဂိုလ်ကျမ်းကျမ်းလာတဲ့ပုဂ္ဂိုလ်ရဲ့ကြိုက်နေတာကြီးတယ်မကြိုက်တာလည်းကြီးတယ်ဘယ်လိုပါတော့ဆိုတော့ချင်းအာရိယာတော်ရေးတာလည်းရှိတယ်ဆိုတော့လေအမရှိပါနဲ့လို့သူတို့လေးပဲလို့ဒီအခြေရတော့မဟုတ်ဘူးကျိုးနေတဲ့ပုဂ္ဂိုလ်ကကျိုးလို့ပြောရတယ် ကန်းနေတဲ့ပုဂ္ဂိုလ်ကန်းလို့ပြောလို့ရှိရင်တော့ဟုတ်တော့ဟုတ်နာကျိုးကြည့်။ဟောကြားနာတဲ့ပုဂ္ဂိုလ်မကြိုက်ဘူး။အဲ့ဒါမျိုးကအဲ့ဒါမျိုးကတော့မပြောရတော့ဘူး။မာနမမောင်းဒီမာတိဒါလာမြတ်စွာဘုရားတွေ့ရတယ်ဒီမြတ်မာတိဒါလာမြတ်စွာဘုရားတွေ့ရတယ်ဆိုသစ္စာလေးပါးတရားပြောရတယ် အဲမမှန်မဲနဲ့အဲမှန်မဲမှန်မှန်မဲမဲလို့အကျိုးမရှိပဲနဲ့ဒီများမကြိုက်တဲ့စကားမပြောဘူးမှန်ပြီးတော့အကျိုးမရှိဒီများကကြိုက်နေတယ်ဘယ်လိုစကားတွေလဲသိမှန်တော့မှန်နေတာမှန်မယ်လို့သူကအကျိုးမရှိဒီများကကြိုက်ဒါကလည်းပဲ ပုံမှန်တဲ့အကြောင်းအရာနဲ့ဘုံတက်ရှိတာတွေပါဒီလိုရှိတယ်မှန်နဲ့မှန်တာပဲယုံကြည်အဲဒါလည်းကြိုက်တတ်တယ်ဒီလိုမျိုးမပြောရဘူးအဲဒီကရာတင်းမျိုးညသောဗျာမပြောတဲ့ကရာတင်းမျိုးဆိုရင်တော့မမှန်တဲ့စကားညသောဗျာမပြောဘူး မှန်တော်လည်းအကျိုးမရှိတဲ့စကားပြောဘူးသားပါပဲဒီလိုပဲအများကြိုက်တာမကြိုက်တာနဲ့ပွဲတိုင်း၄မျိုးဖြစ်သွားတယ်အရင်ကတည်းကမျိုးရှိအမှန်တဲ့စကားနဲ့ဆိုကြောင်ပြောဘူးတမျိုးတည်းပါပဲအဲဒါကျိုးရှိတယ်အကျိုးလည်းမရှိပါဘူးမှန်လို့ချင်းဒါတော့သူများတွေကြိုက်ချင်းကြမကြိုက်ချင်းနဲ့အဲ့ဒါနဲ့မျိုးဖြစ်သွားအကျိုးမရှိတဲ့စကားတဲ့မှန်တယ်လို့အကျိုးမရှိဘူးသူများကြိုက်ချင်းကြမကြိုက်ချင်းနဲ့ အဲ့ဒါမျိုးမျိုးရှိတယ်ဆိုတော့ကျွန်တော်ကျိုးဘူးမှန်ရမယ်ကျိုးကြည့်ရမယ်အဲဒီလိုစကားပြောပြောရတဲ့စကားလည်းမှန်လည်းမှန်တယ်ကျိုးတယ်ကြီးအဲဒီလိုပြီးတာမက်ကပုံမှန်ကျိုးကြည့်တော့စကားအဲဒီများကကြိုက်တာလည်းကြီးမယ်မကြိုက်တာလည်းကြီးမယ်သွေးလာမှုပါလား ကြည့်ကြည့်တော့သူပြောကြမလို့ကြည့်လို့ပြင်လည်းပဲဒါပြောနေတာကအကျိုးရှိတဲ့ဟာလည်းပြောရဟုတ်မှန်ဟုတ်မှန်အကျိုးများတဲ့ဟုတ်မှန်အကျိုးများတဲ့စကားကိုမြတ်စွာဘုရားပြောသည်ဟုတ်မှန်အကျိုးရှိတဲ့စကားဒီဟာမကြိုက်လည်းပဲပြောတဲ့အခါပြောတာပဲဒီဟာကြိုက်လည်းပြောတဲ့အခါပြောတာပဲသမန်တန်ဖို့ မပြောတင်တဲ့ခါတော့ပညာကြိုက်ပြီမှတော့မပြောဘူးခါတာလားလေဆိုပြောတင်မှပြောတယ်ဟုတ်မှပြီးရိုးရှိတယ်လူသားကမကြိုက်ဘူးဆိုတာဘယ်လိုအားလုံးဆိုလို့ရှိရင်ဒီဒုက္ခရောက်မဲ့အကြောင်းအရာတွေဒီတက်အဲ့ဒီလိုဟာမျိုးသုံးမဩဝါဒဆိုတာလေပြောရသုံးမဩဝါဒဆိုတာသူပုဂ္ဂိုလ်ကကိုယ်ကလွဲမှားနေတော့ သုမဝါဒပြီးကြိုက်လို့ပြောသုမဝါဒပြီးတဲ့ပုဂ္ဂိုလ်ကတော့အကျိုးရှိလို့ပြီးတာပဲကလေးတွေများလူကြီးတွေကနေပြီးတော့သုမဝါဒပြီးသူကပွဲသွားကျင်တာမသွားရဘူးဒီမဲ့ထွက်ကျင်တာမထွက်ရဘူးလို့ကလေးတွေကမကြိုက်ဘူးမကြိုက်ပေမဲ့လူကြီးတွေကသူကလုံးနဲ့သုံးမရတာပဲဒီလိုကပြင်လို့လို့နေအောင်နေတာပြင်လို့လို့တော့အဲတုန်းကသုံးမရတယ်လုံးနဲ့သုံးမမှဖြစ်တယ်ဆရာလျော်က ကလေးသူငယ်တွေအတူပါလိုက်ပြီးမတော်တာတွေတော့ဒီကြီးတွေကပြောရတယ်မပြောပဲလားလို့ရှင်အဲဒီကလေးကြီးရက်ပြောလို့ဥစ္စာအဲဒါအဲဒါဟုတ်မှန်တဲ့စကားလည်းဖြစ်တယ်ယူစုတဲ့စကားလည်းဖြစ်တယ်ဒါပေမဲ့လို့ပြောခါရတယ်ကလေးသူငယ်တွေမကြိုက်ဘူးတရားတွေကပြောတယ်လူကြီးတွေတို့ကရှိတယ်မကြိုက်ဘူးမိတ်ဆွေချင်းချင်းလည်းဒီလိုပဲသူကိုလို့ချင်းတဲ့အလုပ်ကိုမိတ်ဆွေတယောက်ကအကျိုးပြည့်မြင်ပြီးတော့မလုပ်နိုင်ဘူးဆိုတာ မြင်လို့ရှိရင်ပြောရတယ်လို့မကြိုက်ပေမဲ့ပြောရတယ်ဆိုပြောကောင်းတဲ့စကားပဲမြတ်စွာဘုရားဒေဝရတော်အပါယူပေါ်ဒေဝရတော်ဒေဝရစီအပါယူပေါ်ဝယ်ကြလိမ့်မယ်ဘာလို့တော့ဆိုဒီမင်္ဂဗေဒကံကိုကြည့်ရဲ့မင်္ဂဗေဒကံဒီမှာတော့ပယ်ကြတော့မှသာဘယ်လိုမှမတတ်နိုင်သူ့သူ့လိုမရတော့ဘူးမြတ်စွာဘုရားပြော ဒီဝရနဲ့တကွာအပေါင်းပါတွေကဘယ်ကြိုက်မလဲသူသူနှိမ့်ချတယ်လားတက်တက်မကျုပ်ချပြီးတော့ပြောတယ်လို့သင်မဘောလို့လားဒါမှမဟုတ်သူကဟုတ်ပါနေတာဘယ်ကြမှာဣဇာမဲသူကသံဃာပေသာကသူကကြတော့မှာဘယ်တော့မှတတ်နိုင်ပါဘူးဘောမှန်းပြီးတော့အကျိုးလည်းများတယ်ဒီစကားပြောလိုက်တဲ့အတွက်ဒီစကားကြားတဲ့ပုဂ္ဂိုလ်ကဒီကအမှန်အပြည့်ကြီးပါလားတဲ့ဒီလိုကမပြည့်ဘူးလို့ဆိုပြီးတော့အများကအကြောင်းရကျင်ရမယ် အဲဒါယောဂါရတဲ့ပုဂ္ဂိုလ်လည်းကျိုးပုဂ္ဂိုလ်တွေဖြစ်ဖို့ကမကြမ်းမဲ့နောက်ကြတော့သဘောကျပြီးတော့သင်္ချောင်လောကတွေလည်းရှိတတ်ပါတယ်ဒါတော့အကျိုးရှိတဲ့စကားတဲ့မျိုးကကျိုးရှိပါတယ်မလိုက်နိုင်ရင်လည်းလိုက်နိုင်ရင်သိကြအကျိုးရှိရတယ်ဒီတော့ဒီစကားကိုဒီဝရနဲ့တကောအပေါင်းမပုဂ္ဂိုလ်တွေကမကြိုက်တော့လည်းပဲမြတ်စွာဘုရားပြောတဲ့ခါကာလမှာပြောပါတယ်ပြောတယ်ရုပ်ရှိ ဥပမာကျိုးများတဲ့စကားကိုသူတော်ဘာမကြိုက်တော့လည်းပဲပြောသည်လို့ပြောတဲ့အခါကျသူတော်ဘာကြိုက်ကြိုက်ရင်လည်းပြောတဲ့စကားတော့စကားကောင်းပါပဲဒါနပိတာဘာဝနာစကားမျိုးတွေပေါ့အဲဒါနာပြုလို့ကောင်းမှုပြုလို့ချင်းကောင်းကျိုးရတယ်အဲဒါဘယ်သူမှမလဲကြံမကြည့်ပါဘူးလဲဟုတ်တယ်ကျိုးလည်းများတယ်အဲဒီလိုစကားကြီးပြောရဘတ်တော်များ ဘတ်တော်တို့အကျိုးများကြောင့်ဘုမှန်တော်စကားကောင်းမှုတာမြတ်စွာဘုရားပြည့်မြတ်စွာဘုရားဘုံတော်ထဲမှာအတူယုံနဲ့နားလဲအောင်ဒီလိုပြန်လာဘတ်တော်တို့အကျိုးများကြောင့်ဘုမှန်တော်စကားကောင်းမှုတာမြတ်စွာဘုရားပြည့်မြတ်စွာဘုရား ဆိုရမယ်သူကတော်သူကတော်သတ္တဝါတို့အားသတ္တဝါတို့အားကျိုးများကြောင်းကျိုးများကြောင်းဘုမှန်တော်စကားကောင်းဘုရားလင်ဘုမှန်တော်စကားကောင်းဘုရားလင်ရသောရမူရပေတော်ရသောရမူရပေတော်မြတ်စွာဘုရားမြတ်စွာဘုရား မူရစေတော့မြတ်စွာဘုရားအဲစကားကောင်းမူတယ်ဆိုပြီးစကားကောင်းဆိုတာဟုတ်မှန်ကျိုးများတဲ့စကားဟုတ်မှန်ရမယ်အကျိုးရှိတဲ့စကားကြည့်ရမယ်ဆိုတာစကားကောင်းအဲဒီစကားကောင်းသူတော်ဘာကကြည်ကျင်ကြည်ကျင်နေမြတ်စွာဘုရားမြတ်တော်မူသည် ဒါပေမဲ့ခါခါသေးတော့မဟုတ်ဘူးပြောတဲ့အခါမှာပြောတယ်တဲ့ကာလင်းအဲဒီလိုစကားပြောဝယ်နဲ့ဆိုတော့ဒီကအချိန်ကာလအပြီးတော်မူပြီးအချိန်ကာလမဟုတ်ရင်လည်းပဲဒါကတော့ပြောမယ်ဘုဒ္ဓနာမဟုတ်ဘူးဒီချိန်မှာပြောရတယ်ဒီချိန်နဲ့ပြောရတယ်ဒီရုံးကြီးပဲလုပ်နေတဲ့အပြင်သွားပြီးတရားဟောလို့ဒီလိုမရှိဘူးဆိုတော့ရုံးမော်တဲ့ပြီးသွားတရားဟောလို့ပြုဝယ်လန်းတဲ့ပဲလုပ်နေတဲ့နေရာသွားတရားဟောလို့သူ့နေရာနဲ့သူပြောတဲ့အခါပြောမှာ နောက်တစ်ခုကတော့သူ့ရဲ့တတသူကပြင်တယ်တော့ပြင်တယ်တော့ကောင်းတော့မဲ့ရင်ပြပါတတကဘဝရဲ့ဖြစ်ပြင်တယ်တော့မဲ့ရင်ပြပါရီတော့သွားခြင်းသွားတယ်မဲ့ရင်ပြပါရီတော့ဒီနေ့ဖြစ်သူတော့ ကောင်းစွာတွားရင်ကောင်းစွာပြုခြင်းရှိတော်မူရနဲ့ဆိုရတဲ့နဲ့တွားခြင်းဒီနေ့တော့ပြုခြင်းရှိတော်မူရတဲ့မြတ်စွာဘုရားဒီနေ့တော့တွားတယ်ဒီနေ့တော့ဖြစ်တယ်လောကလိုအပ်နေတာနားလည်ွယ်ပြီးပဲလောကလိုအပ်မြတ်စွာဘုရားဒီနေ့တော့တွားခြင်းပြုခြင်းရှိတယ်တွားခြင်းပြုခြင်းဆိုပြုလို့ပြုလို့လာပါပြုလို့လာပြောဆိုတာတွေပါပဲပြုလို့လာပြောဆိုတာ ယထာဝါရီတထာကာရီယထာကာရီတထာဝါရီပြောတဲ့အတိုင်းပြုရမယ်ပြုတဲ့အတိုင်းပြောရမယ်ပြောနဲ့ပြုလို့သာနဲ့ပြုလို့သာနဲ့ပြောနဲ့ပြည့်တော့ရင်းညွှန်းရမယ်အဲ့ဒါကောင်းတော့သွားခြင်းကောင်းတော့ဖြစ်နေတယ်အရေးကြီးတယ်လားနဲ့သက်သာပြရမှာအဲ့ဒီကိစ္စနဲ့ပြည့်စုံသက်သာပြရတဲ့ကြီးတွေလည်းဒီကုန်းနဲ့ပြည့်စုံလို့ရှိရင် ကောင်းတာဒီလိုနဲ့ပြည်စုံအောင်မကြိုးစားနေရတယ်ပြောနေပြီးနေပြောပြနေနောက်ဆောင်ရမမအင်းကြီးဖြစ်ပြီးတော့ဘောဝေးသူကတက်မဲကျင်ဖြစ်ပြတင့်နေတော့အမူအရာပြီးကောင်းစွာကြွားခြင်းကောင်းစွာသိခြင်းရှိတော်မူတယ်ရသော်ဆရာတော်ဆရာပါရကျမ်းကမဲကျင်ဖြစ်ပြတင့်နေတော့အမူအရာပြီးမဲကျင်ဖြစ် သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိဆိုတဲ့မဂ္ဂင်7ပါးကျင့်နေကျင့်နေရင်လာပါပဲအဲဒါကောင်းသောမူရာဖြင့်သွားကောင်းသောမူရာဖြင့်ကျင့်နေတာပဲသမ္မာဝါစာအယက်ဘုဒ္ဓဝါဒစာရိတဝဇီတုစိတ်တွေကျင့်ကြောင်းနဲ့မကောင်းသောစကားတွေမပြောဘူး သမာကမန္တယပါဠိပါဒစိုက်တဲ့ဒီတဲ့ညောင်းတဲ့မကောင်းသောမှုတွေမပြုဘူးသမာအာဇီဝယမတရားသဖြင့်အပေမွေးမှုဒီကြံမှုတွေဒီကြံမှုတွေကိုမပြုဘူးတရားသဖြင့်အပေမွေးမှုဒီကြံမှုတွေပြုရဲတာအဲ့ဒါ ကောင်းသောမူရာရင်ဘဝနဲ့ကောင်းသောမူရာရင်ဖြစ်နေတာပဲဒီလဒီလနဲ့ပြည့်စုံတယ်ဒီလဆောက်တည်နေတာဒီလိုပါဒီလပြည့်စုံတယ်ဆိုလို့ချင်းဘုံမူရာလုံးမူရာကြီးကောင်းနေတာကောင်းတာမဟုတ်ဘူးနောက်သမ္မာဝါယာမသမ္မာသတိသမ္မာသမာဓိသမ္မာဓိနဲ့ကျင်တယ်မာဝါယာမ သမဗရာဝိရိယအာထုပ်ဒီဘူးရဲ့အကုသိုလ်ညုံကြည့်ရအောင်ပယ်နိုင်အောင်အာထုပ်မကြည့်သေးတဲ့အကုသိုလ်တွေမကြည့်ရအောင်အာထုပ်မကြည့်သေးတဲ့ကုသိုလ်တွေဒီပါဒနာကုသိုလ်မဂ္ဂီတို့ဒါရင်ဖြစ်သေးတဲ့ကုသိုလ်အဲတာမန်အားဖြင့်ဆိုလို့ရှိရင်လည်းသာသနာ့ပြည်သာဘာဝနာတွေလည်းဖြစ်သေးတာတွေပြအောင်လို့လည်းအထုရတာပါပဲ။ သာနာတရားဘာဝနာကုသိုလ်ရှင်စီသေးတာတွေပြအောင်အားထုတ်ဒီပြီးတာတွေလည်းပဲဒီတော့အောင်ပြုလုပ်တော့အားထုတ်အဲဒီလိုကုသိုလ်ကောင်းမှုတွေအားထုတ်နေတာသာသမာဝါယမဒီလိုအားဖြင့်သာတရားဘာဝနာနဲ့စပြီးတော့ပြုလုပ်တဲ့မှုတွေပြုကြောင့်ရဆိုင်တရားထုတ်တဲ့ကာလမှာဒီမှမိအောင်ကြောင့်ရဆိုင်တယ်သမာဝါယမ သမာဝါယာမဖြင့်သမာတတိမှရမှုရတယ်ဖြစ်တာသမာသမာဓိရာထုတဲ့ကာလမှာမှရတဲ့အယုံမှာသူလက်ကြည့်သမာသမာဓိဖြစ်စိတ်စိတ်မူရာအပြင်ကောင်းသောကောင်းသောမူရာအပြင်ဖြစ်ကောင်းသောမူရာအပြင်ဘဝနေသမာဝဇာသမာကမ္မတာသမာဇီဝဆိုဒီလမဲ့ခြင်းနဲ့ပြည့်စုံနေရင်ကိုနှုတ်ကောင်းသောမူရာပြည့်စုံဉာဏ်နဲ့

သမာသင်္ကပ္ပကောင်းစွာကျန်တယ်မှန်စွာကျန်တယ်ယုံနာတရား၄၀ဒုက္ခအနတ္တသဘောတွေကိုသိညွတ်ပြီးတော့သွားတဲ့သဘောပါပဲအဲနောက်ဆုံးသူကြလို့ကျင်တော့ယုံနာသင်္ခါရမြင်ရနိဗ္ဗာန်ကြီးကိုညွတ်ပြီးတော့သွားတဲ့သဘောသမာသင်္ကပ္ပအဲဒီသမာသင်္ကပ္ပကအဲဒီ၄၀ဒုက္ခအနတ္တကိုညွတ်လိုက်ရင်သမာဓိပြုရတဲ့ယုံနာ၄၀ဒုက္ခအနတ္တအမှန်တိုင်းသိပါတယ် မာသင်္ကပ္ပယုဏသင်္ခါရညင်းရပြီးညှို့လိုက်ရင်သမာဓိပြည့်ယုဏသင်္ခါရညင်းတဲ့သဘောကိုမြင်တော့သမာဓိပြည့်သမာသင်္ကပ္ပပြည့်စစ်တွဲရတဲ့ဉာဏ်မဲ့ကအဲဒီဉာဏ်မဲ့ကနဲ့ပြည့်စုံနေတော့ပြည့်စုံကြမလို့ဥသာရရတော့အဲဒီရတော့သူကလူကြီးအကြည့်တာကစပြီးတော့ဖွဲ့ပြီးတော့သွားတယ်ချင်းအဲဒါမှဒီကမနောကအခုထိုက်တာလားမဟုတ်ဘူးအဖြစ်သာဝရညင်း ကောင်းသွားဖို့အရှင်များသာဝရတည်နေသွားဖို့ရတယ်အဲဒါမဂ္ဂင်7ပါးတရားတွေပွားများနေလို့ရှိရင်မဂ္ဂင်7ပါးတရားတွေဖြစ်နေလို့ရှိရင်တင်တယ်တော့မူရာပြင်သွားနေတာဖြစ်နေတာပဲမြတ်စွာဘုရားမှာမဂ္ဂင်7ပါးတွေတင်တယ်တော့မူရာပြင်သွားရင်ပြင်ပြီးပြီ အဲမြတ်စွာဘုရားကြီးတတိလည်းဒီတိုင်းမှာပဲမြတ်စွာဘုရားတရားတွေပြည့်နေတယ်တော့မြေရောက်နေသွားတယ်သူကတော့မဲ့တင်ပြည့်ပြည့်ပြည့်နေတော့မူရခြင်းကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူပေတော့မြတ်စွာဘုရားသူကတော့မဲ့ခင်ပြည့်ပြပြည့်နေတော်မူရခြင်းကောင်းစွာသွားခြင်းကောင်းစွာသွားခြင်း င်းစွာဖြစ်ခြင်းကောင်းစွာဖြစ်ခြင်းရှိတော်မူပေသောရှိတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားဘုဂတော်ဘုဂတော်သခင်ရှိပြာသင်တယ်တော်မူရာဖြင့်သင်တယ်တော်မူရာဖြင့်ကောင်းစွာသွားခြင်းကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းကောင်းစွာဖြစ်ခြင်းရှိတော်မူပေသောရှိတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားဘုဂတော်ဘုဂတော် ဖြစ်ပြသင်္နေရောမူရာဖြင့်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူ၏သောသစ္စာဗျာသောဘဂဝါတို့မြတ်စွာဘုရားသည်ဤပြီပြီသောမဂ္ဂစေပါတိဟူသောတင့်တယ်သောသွားခြင်းဖြင့်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူသောအကြောင်းကြောင့်လည်းသူပဲတော်သူတမိတော်မူပါ၏ ဒီလိုဒီလိုဒါတရားကြည့်ရမယ်အဲဒါရဲ့မျိုးခလာပြည့်နေတဲ့ပုဂ္ဂိုလ်တွေကသူပြောကြမလို့ပါဘူးဒါတရားအားထုတ်တဲ့ခါကလာကြတာလည်းသူကြားနေတာကိုသူကိုယ်တိုင်ကျင့်ပြီးတရားမှာကိုယ်တိုင်ပြည့်စုံနေပြည့်စုံလိုက်တဲ့ပြင်နေတဲ့ပြင်ပါနေတာပဲအဲဒါအကြည့်တရားကျင့်တာကစပြီးတော့ကိုယ်လည်းသိဉာဏ်ညာကျင့်တာလည်းသွားပြရလည်းဒီလိုကျင့်တာလည်းဆိုတော့ ဘာမှမယုံကြည်ကြဘူးအဲတရားတွေမှန်တိုင်းပြီးတော့မူတယ်ဆိုတော့လေကိုယ်တိုင်မှန်တိုင်းပြီးတယ်ဆိုတော့ဘုရားတရားထုတ်မှန်နေပြီလားတော့တရားဟောတဲ့တရားတွေအားဖြင့်မှန်နေပြီလားတော့ဘုရားတရားသမ္မာသမ္ဗုဒ္ဓပဲဆိုတော့ဒါကလည်းယုံကြည်လာတာဝိဇာသရဏကလည်းဝိဇာသရဏနဲ့ဒီလိုမျိုးသာကိုတရားထုတ်တဲ့ပုဂ္ဂိုလ်ဝိဇာသရဏရဲ့အဲ့ဒီလိုသာပြီးနေတာပဲတဲ့လို့ဆိုတော့ဒီဝိဇာသရဏနဲ့ပြီးနေတာဆိုသင်ကြားတဲ့ဒီကိစ္စကလည်း အဲဒီဒီကအောင်းနေကြတော့သွားတယ်အောင်းနေကြတော့ဘူးရတယ်သွားထုတ်နေကြဒီတော့ကောင်းသောစကားကိုပြောတယ်အဲဒီကတော့ရုပ်ရရအထုတ်နေလားပြောတယ်ပြောနေတယ်ဒီတော့သင်ပြနေတော့မူရာဖြင့်အဲဒီပါဠိပဲပြနေတော့မူရာဖြင့်ဘောအနေနဲ့ပြနေတယ်ရာတော့မြတ်ပုဂ္ဂိုလ်ဒါလေးပြနေတာမဟုတ်မှန်တယ်ဉာဏ်ဉာဏ်ရာတော့မြတ်ပုဂ္ဂိုလ်ဆင်းရဲကြီးကိုယုံကြည်တော့ အဲဒီတော့အရာတရားတဲ့ရားထုတ်ထားတဲ့အတွက်အထူးပြုဆောင်နေကြပါပြီပြုဆောင်နေတဲ့အပြင်တိုးတက်ပြီးတော့အဲဒီနှလုံးသွင်းတဲ့နှလုံးသွင်းတဲ့လည်းရာဇာကြီးတော့အိန္ဒြေတွေရင်းကျဲပြီးတော့သွားပါတဲ့ဆံမဲ့ပညာနဲ့ရဖို့ရတဲ့နေရာလေးတဲ့တရားတွေရဖို့ပယ်နိုင်တဲ့နေရာတွေပယ်နိုင်ဖို့မဒီလိုတဲ့တရားတွေသိဖို့ရတဲ့အကြောင်းဖြစ်သွားပါတယ်အဲဒီတော့ မပယ်နိုင်တဲ့ကိလေသာတွေပယ်သွားရင်မလူတဲ့ကိလေသာတွေပြီးတော့အပြင်ဆင်းရဲတာသိနေနဲ့နိဗ္ဗာန်ရောက်ဖို့ရတယ်ပါပဲအဲဒါဆင်းရဲတာသိနေနဲ့နိဗ္ဗာန်ရောက်အောင်လို့ဒီလိုပြင်ရဲမဆုံးရုပ်စီပဲနဲ့တို့တဲ့ဒီကျင့်သုံးသွားရင်အားဖြင့်ဒီလိုလိုကြည့်ရတော့တရားကြီးတရားများကိုသင်္ညာသာဆက်ရောက်၍မြန်မာပြည်နိုင်ကြပါသည်။အာသုအာသု